တရားဝယ်စကြပါစို့ဒီနေ့မြန်မာတက္ကရာ1356ခုနှစ်မောဥတုတဇောင်းမုံလာဆောင်73ရက်နေ့ဖြစ်တယ်ရန်ကုန်မြို့မဟာစီသာရဏရိပ်သာတွင်တတိပဌံဝိပဿနာတရားအလုံးအားထုတ်နေကြတဲ့ရဟန်းရှင်လူယောဂီသူတော်ရှင်တို့အား ဘုန်းကြီးဟောကြားဖို့စီစဉ်ထားတာကဣန္ဒြေထက်ကြောင်းနီလန်ကောင်းတရားတော်တဲ့တရားအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေဣန္ဒြေ၅ပါးညီညွတ်ထက်မြတ်မှသာလျှင်တရားသူများရရှိတွတ်တက်ပြီးတော့ရရှိနိုင်ပါတယ်အဲဒီနီလန်ကိုဘုန်းကြီးဒီနေ့ဟောပါမယ် တန်တောသောဘဂဝါသမထာယဓမ္မံဒေသေတိသောဘဂဝါကျွန်ုပ်တို့အများဤအာထာကိုဝေယအစေဖြစ်တော်မူသောထွန်းမြတ်စွာဘုရားသည်တန်တောရာဂသသာအလောရှာကင်းလျက်ငြိမ်သက်ငြိတော်မူပြီးသည်ဖြစ်သမထာယသတ္တဝအများကျွန်ုပ်တို့အားလည်း တတ္တဝါအများကျွန်ုပ်တို့အားလည်းအလားတူပင်ငြိမ်သက်ငြိမ်ကြပါစေခြင်းအကျိုးမှာဓမ္မံညိစေယံတရားမှန်ကိုတေသေးတိကရုဏာရှိသွားပညာအဖြစ်ဟောကြားတော်မူခဲ့ပါပေ၏ဓမ္မကဝန္တံတတော်တင်ချာထုံမြတ်စွာဘုရားကို မယုံတရားဟောတရားနာများစွာတောင်းတောင်းဘုရားတပည့်တော်တပည့်တော်မှာအပေါင်းတို့သည်ဝန္တာမယုံကြည်များနိုးမညိုကြိုး၍ရှိခိုးပူဇော်ပါကုန်၏မြတ်စွာဘုရား ောရိပက္ခယ138ပါးတို့တွင်ပါဝင်တဲ့ဣန္ဒြေ5ပါးအဲ့ဒီဣန္ဒြေ5ပါးညီညွတ်ထက်မြက်လို့ရှိရင်ဖြင့်ဝိပဿနာဉာဏ်ဤတိုးတက်ပြီးဆုံးပြီးတော့မဉ္ဇဉ်ဖူဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်တဲ့အဲ့ဒီဣန္ဒြေ5ပါးကဘာလဲဆိုလို့ရှိရင်ဖြင့် သဒ္ဓါသတိသမာဓိဝိရိယပညာဆိုတဲ့တရားတွေပါပဲအဲ့ဒါကိုလိုက်ဆိုကြည့်ပါအောင်သဒ္ဓါသတိသမာဓိဝိရိယပညာသဒ္ဓါသတိသမာဓိဝိရိယပညာသဒ္ဓါသတိသမာဓိ ဝိရိယပညာဣန္ဒြေဘယ်နှပါးပါလဲဣန္ဒြေ၅ပါးတဲ့နော်အဲတရားတတိသမာဓိဝိရိယပညာကဆိုအစိုးရမှုဤ၅ခုခေါ်ပြုဣန္ဒြေပါအစိုးရမှုဤ၅ခု ခေါ်ပြုအိန္ဒြေပါအစိုးရမှုဤငါကိုခေါ်ပြုအိန္ဒြေပါအိန္ဒြိယဆိုတာအစိုးရတယ်လို့ဆိုပါတယ်ထက်မြက်တာပါပဲတဒါတရားတဲ့ဘုရားတရားသံဃာ ကံကံအကျိုးကိုယုံကြည်တဲ့တရားတရားတရားအလုံးအထုတ်တဲ့နေရာမှာဆိုရင်ဖြင့်ယခုတို့တရားအလုံးအထုတ်တဲ့နီလန်ဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကာလကသဗ္ဗညုဘုရားရှင်ကိုရောတိုင်ဟောပေါ်ညွန်ပြဆွဆွမခဲ့တဲ့မဟာတတိပဌာနာသုတ်တန်းနဲ့အညီအထုတ်နေတဲ့တရားနီလန်ပဲလောကမှာ တရားလုံးစုံအကုန်သိမြင်တဲ့ဘုရားဆိုတာပွင့်ထွန်းခဲ့တဲ့အဲ့ဒီဘုရားကနိဗ္ဗာန်ရောက်ရန်ညွှန်ကြားတဲ့ဟောဒီတတိပဋ္ဌာန်တရားဆိုတာရှိတယ်အဲ့ဒီတရားကိုတို့တို့အခုအားထုတ်နေရပြီဒီတရားကိုကျင့်ပွားအားထုတ်လို့ရှိရင်တစ်စညကင်းနဲ့နှစ်စိုးရင်ကင်းနဲ့သုံးကိုကြွေးကင်းနဲ့လေးကိုဆင်းရဲကင်းနဲ့ ငါစိတ်ဆင်းရဲကင်းတဲ့6အရိယာမေကိုရတဲ့ခွန်နိဗ္ဗာန်ကိုမျက်မှောက်ပြုရတယ်လို့ဘုရားကကျင်ညာထားတဲ့အတိုင်းဒီတတိပဒံတရားကိုကျင့်ပွားအားထုတ်သူတွေဟာ အကျိုးခုနှစ်မျိုးကိုရနိုင်တယ်ဘယ်တော့ရနိုင်တာလဲအများဆုံးခုနှစ်ရက်အကြာဆုံးခုနှစ်နှစ်အတွင်းမှာရနိုင်တယ်လို့ယုံကြည်တဲ့တရားတရား အဲဒီတရားကိုကျင့်ပွားအားထုတ်လို့ရှင်မမောကလန်ရှင်သာရိပုတ္တရာရှင်မကသဝါစတဲ့မြတ်စွာဘုရားနဲ့တကွာတပိသာဝကတွေဒီကျိုးခုနှစ်မျိုးကိုရခဲ့ကြတယ်ငါတို့အားထုတ်ရင်လည်းဒီကျိုးခုနှစ်မျိုးကိုရနိုင်တာပဲလို့ယုံကြည်တဲ့တရားတရားမှန်လားနောက်ပြီးတော့ဓာရနဲ့အာယုံဆောင်တိုင်း ဖြစ်ပေါ်ပြောင်းပြဲနေတဲ့မြင်မှုကြားမှုနားမှုစားမှုတွေ့တိမှုစိတ်ကူးစဉ်စားကြံစည်မှုတွေကိုမြင်နေကြတဲ့နားနဲ့စားတဲ့တွေ့တိတဲ့စိတ်ကူးစဉ်စားကြံစည်တယ်လို့မပြတ်ရှုမှတ်တဲ့တတိတဲ့အာကောင်းရမယ်အစိုးရရမယ်နော်နောက်ပြီးတော့ရှုမှတ်ရာအာယုံမာသာတတိကလေးစက္ကနဲစက္ကနဲဝင်သွားတဲ့ကြီးကြီးတဲ့တမာတမာတိဆိုတဲ့တရားကလည်းပဲအဲ ဖြစ်ပွားစေရမယ်တဲ့ကိုယ်တဏ္ဍာမှာထက်ထက်မြက်မြက်အစိုးတရားဖြစ်ပွားစေရမယ်နောက်ပြီးတော့ရိုးချိုအရေးကျွန်းကြံစေကုံစေအသားတွေအသက်ကုန်မြညာယသမ္မပဒလေးခေါ်တဲ့သမ္မပဒလေးပါမိမိတို့တဏ္ဍာမှာဖြစ်ပွားစေရမယ်ကြိုးကြိုးစားစားအားထုတ်ရမယ်မိပုတ်တဲ့ယောက်ျားကဲ့သို့အားထုတ်ရမယ် အဲ့လိုအာထုတ်ခြင်းဆိုတဲ့ဝီရိယလည်းပဲထက်သန်အစိုးရမှုဖြစ်ရမယ်။နောက်ပြီးတော့ကိုယ်တိုင်းပေါ်တိုင်းသောယုံနာနေပျောက်ပျောက်သွားတာကိုပေါ်ပေါ်လာတာပျောက်ပျောက်သွားတာကိုသိမြင်တဲ့ဉာဏ်နဲ့ပညာအဲ့ဒီပညာလည်းပဲထက်သန်ရမယ်ဆိုတရားဖြစ်ရမယ်နော်။အဲ့ဒီအိန္ဒြေ၅ပါးညီညွတ်ထက်မြက်တယ်ဆိုလို့ရှိရင်ပြန်ဝိပဿနာဉာဏ်ဤ တိုးတက်ပြည့်စုံပြီးမေဖို့နိဗ္ဗာန်ကို မျက်မှောက်ပြုသွားတယ်တရားတိုးတက်တဲ့တလောက်တရားမတိုးတက်ဘူးဆိုရင်ဒီအိန္ဒြေ၅မျိုးမညီညွတ်လို့မထက်မြက်လို့ပါပဲမှန်လားအဲ့တော့ဘာတွေလိုနေတယ်လဲဆိုတာကြည့်ပြီးတော့ဖြစ်တတ်အောင်အခုအိန္ဒြေထက်ကြောင်းအင်္ဂါ၉ပါးဆိုတာကိုဟောမယ် အဲ့ဒါဝိသုဒ္ဓိမေအထာကထာမှာဖွင့်ပြထားတဲ့အတိုင်းပါပဲအိန္ဒြိယာနိသရတတိသမာတိဝိရိယပညာခေါ်တဲ့အိန္ဒြေတို့သည်နဝကာနဝဟာကာရေဟိကိုမျိုးသောအကြောင်းအင်္ဂါတို့ဖြင့်ဒိဋ္ဌာနီထက်မြက်ကုန်သည်ဘဝန္တိဖြစ်ကုန်၏အိန္ဒြေထက်ကြောင့်၉ပါးရှိတယ်ဘယ်နှပါးလဲ ကဲဆိုကြည့်မယ်ဣန္ဒြေ၅ပါးတက်ကြောင်းများ၉ပါးရှိလေသည်ဣန္ဒြေ၅ပါးထက်ကြောင်းများ၉ပါးရှိလေသည်ဣန္ဒြေ၅ပါးထက်ကြောင်းများ 9ပါးရှိလေသည်ဣန္ဒြေ9ပါးထက်ကြောင်းအင်္ဂါဘယ်နှပါးရှိသလဲအဲ့9ပါးတွေကနံပါတ်1အင်္ဂါတဲ့ဥပ္ပန္နောပန္နာနံသင်္ဃာရဏံခယာမေဝပတ္တိဥပ္ပန္နောပန္နာနံဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းကုန်သောသင်္ခါရဏံယုတ် နံသင်္ခါရတို့ဤခရမေဝကုံပြက်ကုံပြက်သွားခြင်းကိုသာလည်းပတတိရှုမြင်၏အိန္ဒြေ၅ပါးထမြက်ဖို့ရာအတွက်ဖြစ်ပေါ်တိုင်းသောယုံနံတို့ရဲ့ပြက်သွားပုံကိုသာလည်းရှုမြင်ရမယ်တဲ့အဲ့ဒါဆိုရင်အိန္ဒြေ၅ပါးထမြက်လာပါလိမ့်မယ်ဆိုကြအောင်ဖြစ်တိုင်းယုံနံ ချုပ်ပြည့်ဟံဧကံတိယမိဖြစ်တိုင်းယုံနံချုပ်ပြည့်ဟံဧကံတိယမိမျက်စိနဲ့အစဉ်ဆုံးတဲ့အခါမှာမြင်မှုဆိုးတဲ့အယုံနာတရားတွေဖြစ်ပေါ်လာတယ်။မျက်စိနဲ့အစဉ်ကရုပ်ပေါ်မြင်မှုဆိုတဲ့ တရားတွေကတော့ဖြင့်နံပေါ့အရိယုံဏတို့ဖြစ်ပေါ်လာကြတယ်အဲဖြစ်ပေါ်လာတဲ့ယုံဏတွေကိုတဲ့မြင်တဲ့အခါမြင်တယ်မြင်တယ်လို့မှတ်ရင်ပေါ်လာတဲ့ယုံဏများဟာမှတ်ရင်မှတ်ရင်ကုန်ခန်းကုန်ခန်းပျက်စီးပျက်စီးသွားတယ်အဲ့ဒီဘောအဲ့ဒီဘောကိုသိအောင်မှတ်ရမယ် လင်းမြင်ခွေကိုကိုပြောင်းပြောင်းမမတပြီးတော့မျက်လွာနှစ်ခုပိတ်ပြီးဝင်သက်တက်သက်ပုံမှန်တိုင်းဆူဆိုင်လို့လှုပ်ရှားနေတဲ့ဝါယောဖုဒ္ဓပယောအဲဝါယောဖုဒ္ဓပယောကိုပေါ်လာရင်အဲဖောင်းနဲ့ပိန်နဲ့အသက်ရှူတိုင်းဆိုင်တိုင်းလှုပ်ရှားနေတဲ့ဝမ်းပိုက် ဝါယောဖုတ္တပါယုတ်ကြွတက်လာရင်ဖောင်းတယ်ရော့ကျသွားရင်ပိန်တယ်အဲလိုဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့မှာရှုဆိုင်သည်ဝါယောဗုဒ္ဓပါယုတ်တောင်းတင်းလာတဲ့သဘောဖောင်းတာကိုလည်းမှတ်ရင်သိရမယ်။ပင်ကျသွားတာကိုလည်းမှတ်ရင်သိရမယ် ဟောင်းတာပေါ်လာပြီးနောက်အဆုံးသတ်သွားတယ်လို့ပိန်တာလဲပေါ်လာပြီးတဲ့နောက်အဆုံးသတ်ပြီးတော့သွားတယ်ပေါ်ပြီးပျောက်သွားတယ်ဆိုတာသိအောင်မှတ်ရပါလေကာယနဲ့ဖုတ္တပတွေ့ဆုံသောကြောင့်ပူလာတဲ့သဘောခန္ဓာကိုယ်လေးကပူလာရင်ပူလာတဲ့နေရာလေးကိုစတင်ပြီးတော့ပူတယ်ပူတယ်လို့မှမှန်ရင်မှန်ရင်ပူလာလေးပျောက်သွားတယ် ဆိုတာသိအောင်မှနာလာရင်နားတယ်နားတယ်လို့နာလာလေးစတင်ပေါ်တဲ့အချိန်ကစပြီးတော့ရှုမှတ်နေသူ့ဟာသူပျောက်ဆုံးသွားသည့်အထိမအဲ့တော့ပေါ်လာတာနဲ့ပျောက်သွားတာမသိနိုင်ဘူးလားသိနိုင်ဘယ်လန်းလိုက်တာစတင်ပြီးဖြစ်ပေါ်လာတာနေပြီးတော့ဘယ်လန်းတာလေးအဆုံးသတ်သွားသည့်အထိ ညာလန္နာစတင်ပေါ်လာတဲ့လှမ်းလာတဲ့ရွေ့လာတဲ့သဘောလေးကနေပြီးတော့ညာလန္နာအဆုံးသတ်ရပ်သွားသည့်အထိပျောက်သွားသည့်အထိမှတ်ရမယ်နော်အဲယုံနာတို့ရဲ့အစပေါ်ခြင်းအဆုံးပျောက်ခြင်းကိုသိသိသွားအောင်မှတ်တာကိုအဲ့ဒါအဲဥပ္ပန္နောပါဏာနံသင်္ဃာရဏံခယမေဝပတ္တိဆိုတဲ့ဖြစ်တိုင်းယုံနာ ချုပ်ပြဟံဧကံသိရမည်ဆိုတဲ့အင်္ဂါနဲ့ညီညွတ်လာတယ် အဲ့လိုအင်္ဂါနဲ့ညီညွတ်လာလို့ရှိရင်ဩငါတို့ကြားဘူးတာယုံနဲ့နန္တာရှိတယ်လို့ကြားဘူးတယ်တရားတဲ့နာဘူးတယ်စားတဲ့ဖတ်ဘူးတယ်အခုဖောင်းကြွလာတဲ့ယုံနဲ့ဖောင်းတယ်လို့သိတဲ့နာနဲ့ပိန်ကြသွားတဲ့ယုံနဲ့ပိန်တယ်လို့သိတဲ့နာနဲ့ယုံနဲ့နာနှစ်မျိုးပဲရှိတယ်ငါကိုခန္ဓာငါဆိုတာမရှိဘူးအဲဒီ ဟောင်းနေပိန်နေဆိုတာလဲရှူရှိုက်လေဆိုတဲ့အကြောင်းရှိလို့ဖောင်းမှုပိန်မှုဆိုတဲ့အကျိုးပေါ်ရတာပဲရှူရှိုက်လေဆိုတာရဲ့ရှူခြင်းရှိုက်ခြင်းနဲ့ဆိုတဲ့နာအကြောင်းရှိလို့ရှူမှုရှိုက်မှုဆိုတဲ့ယုံကျိုးပေါ်ရတာပဲအဲ့ဒီယုံကျိုးအစဉ်စဉ်ပေါ်သောအပြင်ရှူရှိုက်မှုဆိုတဲ့ယုံကြောင်းကြောင့်ဖောင်းမှုပိန်မှုဆိုတဲ့ယုံကျိုးတွေလည်းပေါ်ရတာပဲလို့ကျောင်းတဲ့အကျိုးတွေလည်းသိတယ် ရွှေရင်မှရင်အဲ့ဒီဟာလေးတွေကတပေါင်းပြီးတပေါင်းတပေါင်းပြီးတပေါင်းတပင်ပြီးတပင်မှရင်မှရင်နဲ့ပေါ်လိုက်ပြောက်လိုက် ပေါ်လိုက်ပေါက်ပြောက်လိုက်ဖြစ်လာအိုးမမြဲတာဆိုတာဒါပါလားအနိစ္စဆိုတာဒါပါလားလို့သိလာတဲ့အခါအိုးနှစ်ပေါင်း2500ကျော်ဟောခဲ့တဲ့တရားမမြဲဘူးဆိုတာဘုရားပြောခဲ့တယ်အခုရှုမှတ်ကြည့်တော့မမြဲဘူးဆိုတာတွေ့ရတယ်တွေ့သောအားဖြင့်ဒီတရားဟာနှစ်ပေါင်း2500ကျော်အထိဒီနေ့အထိ မချွတ်ရင်းမပြည့်စီပဲမှန်းနေတာပါလားမှန်းနေတဲ့တရားရှိသောအားဖြင့်ဒီတရားကိုဟောခဲ့တဲ့ဘုရားပွင့်ခဲ့တယ်ဆိုတာဧကမှန်တယ်ဒီတရားအားထုတ်လို့ကိလေသာတွေစင်ကြယ်သွားကြတယ်တတိပဒအကျိုး9မျိုးရသွားတယ်ဆိုတဲ့အရိယာသူတော်စင်တွေရှိခဲ့တယ်ဆိုတာလည်းမှန်တယ် ငါကိုယ်တိုင် ပြည်စုံအားထုတ်ရင်အဲ့ဒီအရိယာစရင်ပါသွားနိုင်တယ်ကျိုးခုနှစ်မျိုးရတဲ့ပုဂ္ဂိုလ်ဖြစ်သွားနိုင်တယ်လို့ယုံကြည်မှုဆိုတဲ့ဘာတွေဖြစ်လာနိုင်လဲတဒါယုံကြည်လာတော့ကြိုးစားမှုဆိုတဲ့ဝိရိယလည်းမထက်ပေဘူးလားထက်လာတော့တတိအားတွေမှတ်အားတွေလည်းကောင်းမလာပေဘူးလားစိတ်လည်းငြိမ်မသွားပေဘူးလားဉာဏ်တွေလည်းမတိုးတက်နိုင်ဘူးလားတိုးတက်လာရင်အိန္ဒြေ၅ပါးဘာဖြစ်မလဲညီညွတ်ထက်မြက်မယ် အစိုးရအစိုးတရားဖြစ်လာမယ်မှန်လားဒါကြောင့်မို့လို့ဖြစ်တဲ့ယုံနာချုပ်ပြန်ဧကံတိယမည်ဆိုတဲ့အင်္ဂါနဲ့ညီညွတ်အောင်လဲကြိုးစားအားထုတ်ကြပေါ့ဒုတိယကတော့တတ္ထဇာတက္ကိဇာကိရိယာယသံပါရေတိတတ္ထထိုယုံနံသင်္ခါရတို့ရဲ့ ဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသောယုံနာသင်္ကာရတို့ရဲ့ပြက်သွားပုံပြက်သွားပုံကိုရှုရာ၌လေရှုရာ၌တိကိစ္စကိရိယာယတရားတော်ကိုရိုရိုသေးသေးလေးလေးစားစားပြုသောအဖြစ်တိကိစ္စကိရိယာယစတရားတော်ကိုရိုသေးသေးလေးလေးစားစားရှုမှတ်သောအဖြစ်လေတံပါတိတိ ဝိပဿနာဉာဏ်တွေကိုပြည့်မြောက်စေနိုင်ပါသတည်းသောရှုမှတ်မှုမှာရိုသေးကကောင်းစွာပြုရမည်ရှုမှတ်မှုမှာရိုသေးကကောင်းစွာပြုရမည် မှန်လားအဆုမမမယူသေးသေးကောင်းကောင်းမွန်မွန်ပြုလုပ်ပါတဲ့ဈေးသားရဲရောက်လာတဲ့အခါကမ္မထာနာဆရာဆရာတော်များကရောအလုပ်ပေးတရားဟောကြားတဲ့နာစီဆရာတော်ဘုရားကြီးကရောရောက်လာတဲ့ယောဂီတိုင်းဒီမျက်စိကမမြင်သလိုနေရမယ်ကိုကြည့်ဒီကြည့်မကြည့်ရဘူးကြည့်စရာအကြောင်းရှိရင်အမှတ်တတိနဲ့ကြည့်ရမယ် နားကမကြားတဲ့လူလိုနေရမယ်ဟိုနားထောင်ဒီနားထောင်မထောင်ရဘူးနားထောင်စရာကြားစရာအကြောင်းရှိလို့အဲနားထောင်ရင်ကြားလာရင်လည်းအမှတ်တတိနဲ့နားထောင်ရမယ်ပါဇက်ကမပြောတတ်တဲ့လူလိုနေရမယ်ပြောစရာအကြောင်းရှိလို့မပြောမဖြစ်လို့ပြောရရင် အမှတ်တတိလေးထားပြီးတူတူနဲ့တူတူသက်တာနဲ့ပြီးစေရမယ်ကျေလောင်ကျေလောင် အရှိကြီးမပြောရဘူး တတိလက်လွတ်မပြောရဘူးနောက်ပြီးတော့ထိုင်နာထတာသွားတာလာတာလူမမာနဲ့တူစွာကျင့်ပြုသင့်ကိုမူရာအဲ့ဒါလူမမာများမူးမိုက်လဲသွားမှဆိုလို့ယူသေးသေးလေးလေးစားစားသွားရလာရသလိုယောဂီကလည်းပဲယူသေးသေးလေးလေးစားစားသွားရလာရပါမယ်တဲ့မှန်လားနာမည်တော်ဇနာပဒကလျာဏီသုတ်ဆိုတာမှာဘုရားရှင်ဟောကြားတတ်တာက အဲမဝါလုံးမပိန်လုံးမဖြူလုံးမမဲလုံးမတူလုံးမရှည်လုံးနဲ့၆ပြစ်ကင်းတဲ့အဲကောင်းခြင်း၅ပြားနဲ့ပြည့်စုံတဲ့ယခုခေတ်ပြောရရင်မေစကြဝဠာဘွဲ့ရတဲ့ဒါမှမဟုတ်ရင်ဒီအဲဒီတိုင်းပြည်တစ်ပြည်ရဲ့မေဘွဲ့ရတဲ့အမျိုးသမီးတရားလမ်းစုံလမ်းလာမှာကိုဟန်ပြပြီးတော့ အဲတခြင်းလည်းပဲဆိုပြီးတော့ကပြပြီးတော့နေတယ်ဆိုရင်ပုထုဇဉ်လူသားတွေသွားပြီးတော့ကြည်ကြပါတယ်တဲ့အဲလိုကြည်ကြတဲ့ပွဲမှာတဲ့သေစားသေးရန်အမိမ့်မချင်းခံရတဲ့အဲရာဇောသားတယောက်ကိုဘယင်ကအမင်းမိတ်နဲ့ထောင်ထဲကအချုပ်ထဲကနေထုတ်လာပြီးမောင်မဲ မင်းလက်ထဲမှာနှခမ်းအနာရည်နဲ့အများပြည့်နေတဲ့စီခွက်ကိုကင်ထားရမယ်။ကင်ထားပြီးတော့ဟောဒီအဲ့ဒီမေဘွဲရအမျိုးသမီးကပြနေတဲ့ပွဲကင်းအလေကောင်ကနေပြီးတော့ဒီဘက်စွန်းကပရိသတ်ဒီဘက်စွန်းကပရိသတ်ဟိုဘက်စွန်းကိုမဖိတ်မစင်အောင်ဆောင်သွားပါ။ မင်းတနေ့ရရမှာစီတစ်ဆက်လောက်ဖိတ်လိုက်ရင်တော့မင်းဆက်ပြတ်ပြီးတာမှတ်တော့မင်းနောက်ကတန်လျက်မိုးတဲ့အာနာသားတယောက်လိုက်လာလိမ့်မယ်စီခွဲဖိတ်တဲ့နေရာမင်းဆက်ဖြတ်လိမ့်မယ်အဲ့ဒီပိဋကဟိုဘယ်စွန့်ကိုမဖိတ်မစင်အောင် ဆောင်းသွားနိုင်တယ်ဆိုရင်တော့မင်းရာဇောဘေးကလွတ်စီဒီမဲ့ဘေးကလွတ်စီလို့ဘယင်ကအမိတ်မှတ်ပြီးတော့လွတ်လိုက်တယ်ဆိုပါတော့တဲ့မြတ်စွာဘုရားကဥပမာပြပြီး ဟောတဲ့တရားအဲ့ဒီရာဇဝတနှခမ်းအနာရည်နဲ့ပြည့်နေတဲ့စီခွက်ကို ဆောင်းသွားတဲ့အခါမှာ၆ပြည့်ကင်းကောင်းခြင်း၅ပြားနဲ့ပြည့်စုံတဲ့အင်မတန်ချောအင်မတန်လာတဲ့အသံကလည်းကောင်းတယ်အပြောကလည်းကောင်းတယ်အဆိုကလည်းကောင်းတယ်အကကလည်းကောင်းတယ်အမျိုးသမီးစီကိုမျက်စိကစားပြီးတော့စီခွက်ကနေ ခွာပြီးတော့အဲ့ဒီအမျိုးသမီးကိုလှမ်းပြီးကြည်ရဲပါမလားတဲ့ကြည်လိုက်ရင်ဘာဖြစ်သွားမလဲစီခွက်ဖိတ်သွားရင်ဇက်ပြတ်သွားမယ်သေသွားမယ်ဘလောက်ချိုးချိုးဘလောက်လာလာဒီပိသဟိုဘက်အစွန်းကိုမရောက်သေးခင်တော့ငါမော့ကြည့်လို့မဖြစ်ဘူးငါဂယုစိုက်သွားရမှာကစီခွက်ခြေလှမ်းလက်အနေထားမဆောင်ရအောင်မရွက်ရအောင်မှန်ရလား အဲ့ဒီမျိုးသမီးကသူသဘောကျဆုံးဖြစ်တဲ့သချင်းတစ်ပုဒ်ကိုဆိုလိုက်တော်လဲပဲအဲ့ဒီသချင်းကိုအဓိပ္ပာယ်သိပြီးတော့စိတ်ကအဲ့ပေါ်ตายာပြီးပါသွားအောင်နားထောင်ရဲရလားနားထောင်လိုက်ရင်စီကွက်ဖိတ်ပြီးဇက်ပြတ်သွားမယ်အဲ့ဒီပွဲခင်အတွင်းကအလွာမျိုးစုံ လူတွေလင်းချဲထားတဲ့တဏခါနနေရေမွေးနနေပန်းရနတွေအဲ့လိုနှာခေါင်းမှာလာပြီးတော့ဝင်လာတော့လည်းပဲအနတ်ရသာတော့လည်းပဲဒါကတော့တောကသနာကဒါကတော့နိုင်ငံသားပြည့်ရည်မွေးဒီမျိုးသမီးကဘယ်လိုမျိုးသမီးဖြစ်နိုင်တယ်ဆိုပြီးအနတ်နောက်ကိုစိတ်ကူးပြီးပါသွားနိုင်မှာမလားပါသွားရဲ့ ဇက်ပြမှာပဲစီကွက်ဖိတ်သွားမှာပဲအဲ့ညော်နှံ့နေဟောလာခေါဆွဲကြော်နှံ့နေဓာန်ပေါက်သမင်းချက်တဲ့အနှံ့တွေစသည်ပေါ့ဗျာအဲ့စားစရာတောက်စရာတွေနဲ့ပတ်သက်တဲ့အနှံ့တွေနဲ့ဆက်စပ်ပြီးတော့သမင်းကလည်းစားလာလို့အဲ့စားလိုက်ရရင်ဘလောက်ကောင်းမလဲဆိုတဲ့စိတ်ကူးတွေရောကူးရပါမလားကူးရဘူးအိမ်ပြန်ရောက်ရင် ငါသားသမီးလေးတွေကလည်းတေဘေးကလွတ်လာတာဆိုတော့ဝိုင်းပြီးတော့စီကြိုးကြမာငါဇနီးကလည်းပဲအဲစီကြိုးကြမာသားတွေသမီးတွေဇနီးတွေနဲ့အိမ်ရောက်ရင်ဘယ်လိုပြောလိုက်မယ်ဘယ်လိုနေလိုက်မယ်ဆိုတာကိုကြော်တွေးရရဲ့လားတွေးလိုက်ရင်စီခွက်ဖိတ်ပြီးဇက်ပြတ်သွားမှာတေးသွားမှာအဲ့ဒါကို လွန်မြောက်အောင်ကင်ဆောင်သွားနိုင်ရင်တော့သေဘေးကလည်းလွတ်မယ်ချမ်းသာလည်းရမယ်ဆိုတော့အဲ့ဒီအတော်အတွင်းမှာဒီယောက်ျားဒီအဓိကအားဖြင့်စီခွဲမဖိတ်အောင်ဆောင်သွားဖို့ဟာအရေးကြီးဆုံးပဲမှန်လားအဲ့ဒီယောက်ျားဒီစီခွဲမဖိတ်အောင်ဆောင်သွားတဲ့ကဲ့သို့မြင်နိုင်ကြတိုင်းနားနိုင်စားတိုင်းတွေ့တိုင်းစေကုစဉ်စာအကြံစီတိုင်းသွားတိုင်းရတိုင်းထိုင်တိုင်းလျောင်းတိုင်း ယောဂီသည်အမတ်မလွတ်ရအောင်တတိမလွတ်ရအောင်တတိလွတ်ပြီးတခုမှမကြည့်မိအောင်တတိလွတ်ပြီးတလမ်းမှမမှတ်မိအောင်မလှမ်းမိအောင်တတိနဲ့ကြည့်တတိနဲ့ကြားတတိနဲ့သွားမိအောင်အစသာရတတိပါပြီးတော့မှပြုလုပ်မိအောင်ရှုမှတ်နေကိုအရေးမကြီးဘူးလားအမတ်လွတ်တာနဲ့တပြန်နဲ့တည်းနောက်ကအာနာသားနဲ့တူတဲ့ဥနာသေးဘေးတွေကလိုက်လာပြီးတော့ နော်ကိလေသာတွေနဲ့ပုကပြီးမိမိတရားမရအောင်တတိတဲ့တည်တဲ့သံသရာတဲ့ကမလွတ်နိုင်အောင်အဲ့ဒါနှိမ့်ဆက်ခံရမယ်ဆိုတဲ့ဘေးကြီးကိုဆင်ကျင်ပြီးတော့တရားကိုယူယူသေးသေးလေးလေးစားစားကြိုးစားအားထုတ်ဖို့မလိုဘူးလားအဲ့လိုအားထုတ်ရင်ဖြင့်တဲ့အတိမန်အမြင်မှန်နဲ့မရဘူးလားရလာရင်အိန္ဒြေ၅ပါးမထက်မြက်ပေဘူးလား အေးနောက်ပြီးတဲ့အခါကျတော့တတ္တိဟာအင်္ဂါတဲ့အဲဘာအင်္ဂါလဲဆိုရင်သာတစ္ဆကိရိယာယတံပါတိတိတဲ့ခုနကရှုမှတ်မှုမှာယုတိကကောင်းစွာပြုရမည်အခုတတ္တထုတရားကိုယုယုသေးသေးအတုရာ၌သာတစ္ဆကိရိယာယမနာမယဈာမပြခြင်းဖြင့် တံပါတိတိဝိပဿနာဉာဏ်ကိုပြည့်စုံစေရပါသတည်းအဲ့ဒါလဲဆိုကြအောင် မနာမယရှားမပြရှုမှတ်မြဲရမည်မနာမယရှားမပြ ရှုမှတ်မြဲရမည်အဲ့ဒါတော့အလုပေးတရားဟောတော့ငါတဲ့ကမာစီဆရာတော်ဘုရားကြီးကတရားအားထုတ်တဲ့လူဆိုတာမိပုတ်တဲ့ယောက်ျားကဲ့သို့မိမထွက်မချင်းမိပုတ်တဲ့ယောက်ျားလို့တရားမရမချင်းရှုမှတ်ပါမိချင်းမပေါ်ခင်ခေတ်ကတစ်သားကြောင့်တစ်ခုကိုပုတ်တိုက်တဲ့အခါမှာမိထွက်တယ်တစ်သားကြောင့်တစ်ခုကိုမိထွက်အောင်ပုတ်တဲ့ပုဂ္ဂိုလ်ဟာ အဲမိထွက်ခါနီးလာတော့မောလာတော့လဲမနာရဘူးမိထွက်မှသာလဲရက်လိုက်ရအဲ့လိုမပြမလတ်မှန်မှန်ပုတ်သွားရင်နောက်ကြမိပွားတွေမိတွေထွက်ထွက်လာရင်ခွန်ကလေးမှုလေးနဲ့အဲ့ဒါမိကိုယူပြီးတော့မှလူအပ်တာအသုံးပြုရတရားအလုံးအားထုတ်တဲ့ပုဂ္ဂိုလ်ကလည်းပဲမောတယ်ပင်ပန်းတယ်ဆိုပြီးရက်လိုက်နားလိုက်မယ်စကားပြောလိုက်မယ်ဆိုရင် တရားတွေပြည့်သွားမယ်မှန်လားကိလေသာတွေဈာဝင်သွားမယ်ကိလေသာဈာဝင်သွားရင်တရားအစအပြန်စရခါလေတရားခွင်ကတောင်မှလူထွက်သွားသည်အထိအဲ့ဒါတရားရရှိခွင့်တွေဆုံးရှုံးသွားနိုင်တယ်နော်ဒါကြောင့်မလို့ဓမ္မနဲ့ဓမ္မစက္ကန့်မိနစ်မပြတ်မလားဓမ္မထဲမှတ်နေဖို့ကအရေးမကြီးဘူးလား ပျော်လဲမှပြင်းလဲမှစိတ်ပြည့်လဲမှဝမ်းသာလဲမှနော်အဲအာမရလဲမှအာရလဲမှပြင်းရင်လဲမှအဲ့လိုဓမ္မတည်းမှတ်နေရအဲ့တော့တထိုင်ပြီးရင်ဇင်ညာတခဇင်ညာပြီးရင်အထိုင်တခဈာထဲမှာသွားတာလာတာလှုပ်တာခိုင်းတာစားတာသောက်တာ အကုန်လုံးအမတ်တတိပါရမယ်နော် အဲ့လိုတရပိတရတရပိတရတရပိတရနော်အစမပြရှုမပါအမှတ်ကိုလေးလေးစားစားရက်ပြတ်မသွားအောင်မပါမှန်လားချိုးတိုင်းတက်တဲ့လူလိုကိုကပ်ပြီးတော့လိုအပ်တဲ့ပန်းကိုမစွတ်လန်းနိုင်ခင်မှာတခါလိုက်ပြီးဇွဲကောင်းကောင်းနဲ့ကုတ်ကပ်ပြီးတော့အရာအမိတက်ရတာ တရားရှိမှတ်တဲ့ယောဂီကလည်းဒီတိုင်းပါပဲတဲ့တရားမရမချင်းအဲ့ဒါမှန်မှန်နဲ့စူးစူးဆိုင်ဆိုင်စိတ်စိတ်ဆက်ဆက်ကလေးမပြတ်မှတ်သွားဖို့အရေးမကြီးဘူးလားကြည့်သလားအရေးကြီးတယ်တဲ့အဲ့လိုမှတ်သွားရင် တရားရနိုင်ပါတယ်မနာမယာဈာမပြရှုမှမြဲရမည်တဲ့ဆိုကြအောင် မနာမယာဈာမပြ စွတ်မှတ်နေရမည်မနာမယာကြားမပြစွတ်မှတ်နေရမည်မှန်ရလားအေးနာခြင်းရခြင်းပြခြင်းမရှိစေဘဲနဲ့ဓမ္မတဲမှတ်နေနိုင်အောင်ကြိုးစားအားထုတ်ပါအဲ့လိုကြိုးစားအားထုတ်ရင်ဒီနေ့တလံပကံပဲပြေးမလဲဆိုတဲ့အတိုင်းစိတ်တွေကလည်းတည်ငြိမ်ပြီးတော့အဲတမာတိတွေကလည်းရလာပြီးတော့ တတိအားတွေကလည်းကောင်းလာပြီးတော့အဖြစ်ပြက်တွေကိုမြင်လာမှသိကြပါတယ်မြင်လာရင်တရားရမလားမရဘူးလားရမှာပါနံပါတ်၄အင်္ဂါတဲ့သဗ္ဗာယကိရိယာယသံပါတိတိရဲ့တရတို့တရားရအောင်အားတို့ရ၌သဗ္ဗာယကိရိယာယလျော့ပတ်တဲ့သဗ္ဗာယတို့ကို ပြုခြင်းဖြင့် သံပါတေတိဝိပဿနာဉာဏ်ကိုပြည့်ပြည့်စုံနိုင်ပါစေသတည်းကဲဆိုကြည့်မဲ့တင့်လျောလှစွာခွန်နှဖြောင်းကောင်းစွာမိရမည်တင့်လျောလှစွာခွန်နှဖြောင်း ကောင်းစွာနေရမည်သင်လျော်လှစွာခွန်နှပြောင်းကောင်းစွာနေရမည်ဤသင်လျော်တဲ့ဒီတပ္ပါယတရားကခုနှစ်ပါးရှိတယ်တဲ့အာဝါသောခောစရောပတ္တံပုဂ္ဂလောအထဘောဇနံဥတုဣရိယပတာစေဣရိယပတိစေဝ တပ္ပယောသေဝိတပ္ပကောဥပရိပန္နာသပါဠိတော်မှာလာတဲ့အတိုင်းယောဂီနဲ့သင်တော်တဲ့အရေးအဝါဒကြောင့်သင်္ကယောဂီနဲ့သင်တော်တဲ့အခုဆိုရင်ပြန်ကာယဝေဒနာ ဆရာနဲ့ဆွေးနွေးတဲ့အခါအမတ်တတိနဲ့ပြောရမယ်ယောဂီနဲ့ပုဂ္ဂိုလ်တင့်တော်တဲ့ပုဂ္ဂိုလ်ဆိုတာတရားယူသည်လေးစားတဲ့ပုဂ္ဂိုလ်တွေကိုအားကြပြီးတော့သူနဲ့ပေါင်းပြီးတော့နော်သူ့ကိုကြည့်ပြီးတော့တရားအားထုတ်ရတရားမယူသေးတဲ့မလေးစားတဲ့အဲကွယ်ရမှာစကားပြောတဲ့အတင်းပြောတဲ့ယောဂီတွေနဲ့မပေါင်းရဘူး အဲ့လိုပုံကိုယ်တွေနဲ့မပေါင်းရဘူးအာမကြရဘူးယောဂီနဲ့တင့်တော်တဲ့အစာအစာကိုစားယောဂီရဲ့ဓာတ်၄ပါးရုပ်အခန်းနာမ်အခန်းနဲ့တဲ့တဲ့အစာအစာမျိုးအဲဒါမှမဟုတ်လို့ရှိရင်အမှတ်ပါတဲ့ စားနည်းဖြင့် အစားအစာတွေကိုစားပါဒီယောဂီအနေနဲ့အစာမစားပဲနေလို့လည်းတရားမရဘူးเนาะအစာမစားယုံနဲ့လည်းတရားမရဘူးအစာတွေပူစားရင်လည်းပဲတရားမရနိုင်ဘူးစားတဲ့စားတိုက်တဲ့လောက်အားဖြစ်အောင်အမှတ်တတိနဲ့စားမိမိနဲ့တင့်တော်တဲ့အစာအစာတွေကိုကြည့်ပြီးတော့စား စားတိုင်းစားတိုင်းအမတ်တတိနဲ့စားပါမှန်လားအေးမတင်တော်တာတွေမစားပါနဲ့တက်လွန်းတာတွေအဲဖြားမဲ့နားမဲ့ဝမ်းကိုင်းမဲ့ဝမ်းသွားမဲ့ဘေးဖြစ်မဲ့အစာတွေမစားပါနဲ့နော်တင့်တော်တဲ့အစာအစာတွေကိုစားပါအမတ်တတိနဲ့စားပါဝါကဏီလေးလုတ်လောက်ခြံပြီးတော့စားပါဘာလို့ဖို့တော့ရေတောက်ဖို့ဟုတ်လားရေတောက်ဖို့ခြံစားတယ်သမင်းအပြည့် သိပ်ပြီးစားထားလိုက်လို့ရေတောက်လိုက်တဲ့ကရေဆိုတော့ရေကစိမ့်ပြီးဝင်သွားတော့ဗိုက်ကြီးကတင်းပြီးတော့တရားအလုံးအာထုတ်တဲ့အခါမှာထမင်းစားပြီးအာမထုတ်နိုင်မဲနဲ့ဟိုဘက်လူလိုက်ဒီဘက်လိမ့်လိုက်အင်းအင်းနဲ့ဖြစ်ပြီးတော့ခေါင်းထူလို့မရပဲဖြစ်နေတတ်တယ်။ဒါကြောင့်ရေတောက်ဆရာလေးလည်းခြံစားပါ။ပူပြီးတော့လည်းမစားပါနဲ့။အငတ်ခံရင်တရားရတယ်ဆိုပြီးတော့ထမင်းမစားတဲ့အကျင့်လည်းမကျင့်ပါနဲ့။အဲ့ဒါလည်းအတ္တကိလမတနိယောဂအဖြစ်လိမ့်မယ်နော်။ အမှတ်တတိနဲ့စားတဲ့တလောက်တင့်လျော်စွာစားပါဣရိယာပုတဲ့တထိုင်နေကြီးတယ်ထိုင်မနေနဲ့ဇင်းညာကြီးတယ်ရှောက်မနေနဲ့နော်ဇင်းညာတလဲအထိုင်တလဲဇင်းညာတလဲအထိုင်တလဲအထိုင်ကိုတော့လူတွေကလေးစားတာများပါတယ်အိမ်ကလာတော့ကလည်းရိတ်သာသွားတရားထိုင်ကြရအောင်တဲ့တချို့ကပြောတယ် တရားထိုင်ကြရအောင်ဆိုတော့ရိပ်သာရောက်လို့ချင်းထိုင်တာပဲတရားထင်တော့တာဘို့ဇင်းကြံသွားတာကတော့ထိုင်တော့ညောင်းတဲ့အတွက်ညောင်းပြောင်လျှော့ရတာထိုင်တာမှတရားဆိုပြီးတော့ဇင်းကြံမှာအမှတ်မပါပဲနေတတ်တယ်။အိုးဇင်းကြံကတော့ထိုင်ကန်ဤ15မိနစ်လောက်ရတော်ရောပေါ်ဟိုမှာဆေးလေးလေးပါလေးခူးတော့ရင်တလန်အခန်းထဲမှာနားနားနေနေပေါ့လီအဲ့ဒါတရားနေဂလိုင်လှုပ်လိုက်ရင်သွားမှာပဲဆိုပြီးတော့သွားပြီးတော့ဇင်းကြံကိုပေါ်တိပေါ်ဆလှုပ်ရင်လည်းပဲဝီရိယမရှိတဲ့အတွက်ထိုင်နိုင်ငိုက်ထိုင်နိုင်ငိုက် ထိုင်တိုင်းဝူတဝါဖြစ်ထိုင်တိုင်းမပီမသဖြစ်အဲအဲ့လိုတွေဖြစ်တတ်ပါလေအထိုင်ကြီးများပြီးတော့ဈဉ္ညာနေရင်ထိနာမိတ်တာတွေဝင်တတ်ပါတယ်ဈေးဟိုထိုင်တဲ့အခါကျတည်ပြီးနာတာပဲကွာတည်ကြိုက်တာပဲဟိအဲဒုက္ခဝေနာတဲ့တွေ့တွေ့ကဲအထိုင်ကတော့ခါလျှော့လျှော့ပဲကွာအထက်သွားထိုင်တော့လဲနောက်ကြကြပြန်ဆင်းတော့လဲစောစောဆင်းပြီးဈဉ္ညာကြီးပြီးရှောင်မယ်ဆိုရှောင်လို့ရှိရင်လည်းပဲ အဲ့ဒါတမာရိမရပဲနဲ့စိတ်တွေစကွဲကျဲပြီးတော့အဲ့ဒါတရားမရပါဘူးတဲ့နော်များသောအားဖြင့်ဈဉ္ဉံကဝိရိယအားပေးတယ်အထိုင်ကတမာရိအားပေးတယ်တမာရိလွန်ရင်ထိုင်းတယ်ထိဏမိတ်တာဖြစ်တယ်အဲဝိရိယလွန်ရင် ပြန့်တယ်ဥဒိစ္စဖြစ်တယ်ပြန့်ရင်လည်းတရားမရဘူးထိုင်းရင်လည်းတရားမရဘူးအဲဒီတော့ ထိနာမိတ်တာထိုင်းမိုက်မှုလည်းမဖြစ်ရအောင်ဥဒိစ္စပြန့်လွင်မှုလည်းမဖြစ်ရအောင်တမာတိနဲ့ဝီရိယညီမျှစွာအထိုင်နဲ့ဇင်းဉဏ်ကိုလည်းညီမျှစွာလေးအမှတ်နဲ့တတိထားပြီးရှုမှတ်ဖို့မလိုဘူးလားအေးဣရိယာပုဆိုတာလည်းပဲမိဝဲတတ်ရမယ်တဲ့နောက်ပြီးတော့ဥဒုအပူအေးမြတ်တအောင်နေအေးအေးမိတတ်ရင်ထွေးထွေးနွေးနွေးလေးဝတ်ဆင်ပြီးတော့နေပေါ့ဗျာ အဲချွေးတွက်များပြီးမူးတတ်ရင်လည်းပဲအဲလေဝင်လေတွက်ကောင်းတဲ့နေရာလေးမှာခိုင်းပြီးတော့အဖို့ကိုလည်းပဲမထူမပါလေးပေါ့တင့်တင့်ုံလေးဝစ်ပေါ့အဲ့လိုနေပြီးတော့အဲကျင့်ပါတဲ့ငါကအပူနဲ့မတည့်ဘူးငါအေးနဲ့မတည့်ဘူးဆိုတာကိုယ့်ကိုယ်ကိုသိရင်အဲ့ဒါပူတဲ့အခါအဲအပူသက်သာခွင့်ရအောင်အေးတဲ့အခါအေးသက်သာခွင့်ရအောင် အဲ့ဒါစင်စင်ကျင်ကျင်လေးဝတ်ဆင်ရင်ဝတ်စားပြီးတော့နေထိုင်သွားလာပြီးတော့တရားအားထုတ်ပါမှန်ရလားအဲ့ဒီလိုပေါ့ညာအဲအခုပြောခဲ့တဲ့သဗ္ဗာယခုနှစ်ပါးဘယ်နှပါးတော့အဲ့ဒီတရားရစေနိုင်တဲ့ကြောင်းအာယုံစကားအဲနောက်ပြီးတော့ ပုဂ္ဂိုလ်အစာဥဒုဣရိယာပုများကိုမိဝဲပါတရားမရစေနိုင်တဲ့တရားကိုအနှောက်အယှက်ဖြစ်စေတဲ့အဲ့ဒီကြောင်းကိုလည်းပဲမမိပဲပါနဲ့အာယုံကိုလည်းအဲမပြုတ်ပါနဲ့စကားကိုလည်းမပြောပါနဲ့ပုဂ္ဂိုလ်ကိုလည်းမပေါင်းပါနဲ့အစားကိုလည်းမစားပါနဲ့အဲဥဒုကိုလည်း မမိဝဲပါနဲ့ဣရိယာပုဂ္ဂိုလ်လည်းမမိဝဲပါနဲ့တရားရစေနိုင်တဲ့တပ်ပါယ9ပါးကိုမိဝဲပါတရားမရစေနိုင်တဲ့အတ္တပါယ9မျိုးကိုမမိဝဲပဲနဲ့ကျင့်ပါကျင့်ရင်ဘာရနိုင်လဲတရားရနိုင်တဲ့တင့်လျော်လှစွာခွန်နှဖျားကောင်းစွာမိရမည်တဲ့သို့တင့်လျော်လှစွာခွန်နှဖျားကောင်းစွာမိရမည် အဲနောက်ပြီးတော့နံပါတ်5တမာဒိဋ္ဌာသနိမိတ်တေဂာဟေနတံပါရေတိတရတုတရားလုံးတရားရအောင်ကြိုးစားအထောက်ရာ၌တမာဒိဋ္ဌာတမာဒိဋ္ဌာဝိပဿနာတမာတိဟိဝိပဿနာတမာတိဧနိမိတ်တေဂာယေနအစာဒီကြည်ကြောင်း နမိတ်အမသာဖြင့်လေတောင်းနိမိတ်တဲ့ဂာယနာသာတီးကြည်ကြောင်းနမိတ်အမသာဖြင့်လေတံပါဒေတိတရားပြည့်စုံစေနိုင်ပါသတည်းဆိုစိတ်ဒီကြီးကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည် စိတ်တည်ကြည်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည်မှန်လားအေးစိတ်တည်ကြည်စေတဲ့နမိတ်ဟောင်းကိုကောင်းကောင်းမှတ်ပါသမထယာနိကယောဂီတွေဆိုလို့ရှိရင်တော့ဖြင့်အဲသမာဥဒိစ္စတွေပြန်လဲမှုတွေများပြီးသမာဓိမဖြစ်ဘဲနေတယ်ဆိုလို့ရှိရင်ဖြင့်မိမိဝင်စားနေကြဆံကလေး အဲသမထကမ္မထာလေးကိုသေးသေးချာချာဝင်စားပြီးတော့စိတ်တည်ငြိမ်တဲ့အဲသမာဓိရဘူးတဲ့နမိတ်ကိုယူပြီးပြန်ကြိုးစားလိုက်ရင်အဲ့ဒါသမာဓိရပါလေဒီတရားအထုတ်တဲ့ဝိပဿနာနေရာမှာတော့ကျေးဇူးရှင်ပါစီဆရာတော်ဘုရားကြီးကစိတ်တည်ကြည်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည်အရင်နေ့အရင်ရက်အရင်တစ်ခါတော့ဟာငါတရားအထုတ်တဲ့အခါမှာ အဲ့ဒါအဝတ်ကိုလည်းပဲတန်တန်ပြန်ပြန်စင်စင်ကြဲကြဲအဲဝတ်ဆင်ပြီးတော့အဲရေမိုးချိုးပြီးတော့ဝတ်ကိုလည်းပဲတန်တန်ပြန်ပြန်စင်စင်ကြဲကြဲဝတ်ဆင်ပြီးတော့အစာတောက်ကိုလည်းမျှတာတဲ့အစာတောက်တွေကိုတင့်တော်ယုံမြစားပြီးဇင်းကြံကစားပြီးအမတ်တတိကလေးကောင်းအောင်မှတ်သွားပြီးထိုင်တဲ့နေရာကိုလည်းပဲဇင်းကြံကနေတစ်ဆက်တည်းသွားပြီးတော့ထိုင်လိုက်တဲ့အခါခါကိုမလျှော့မတင်းနဲ့ အဲအနေထားတော်လေးမှာအသက်ရှူမှန်မှန်ရှူဆက်ပြီးတော့ဖောင်းနေပိန်နေဓမ္မမဟုတ်ဖောင်းနေပိန်နေထိုင်နေဓမ္မမဟုတ်ဖောင်းနေပိန်နေထိုင်နေထိတယ်လို့ရှုမှတ်လိုက်တာအထိုင်မှာလည်းပဲအဲထိတိမိမိပြီးပြီးပြင်းပြင်းအမြင်ရှင်းသလိုဘယ်လန်းနေညာလန်းနေကြွားတယ်ခြားတယ်ကြွားတယ်လှမ်းတယ်ခြားတယ်လို့ ရင်းညာရှိမှတ်တဲ့နေရာမှာလည်းပဲပြီးပြီးပြင်းပြင်းပြတ်ပြတ်သားသားကောင်းလိုက်တာအခုတထိုင်မှာလည်းအဲ့ဒီလိုကောင်းအောင်စစအရာရာပေါ့လေတတိစင်ကျင်ပြီးအနေထားလေးကိုတတ်ပါရမြအောင်အဲပြင်ဆင်ပြီးမှကြိုးစားအထုမယ်လို့စိတ်ကြည်ကြည်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည်မှန်လားတရားထိုင်လို့ကောင်းတဲ့အဲ အကျင့်တွေကိုတတိထားပြီးနောက်အကျင့်တွေမှာလည်းဒီလိုကောင်းရအောင်ဆိုပြီးတော့ပြင်ဆင်ပြီးတတိဝိရိယနဲ့ကြိုးစားအားထုတ်ပါမှန်လားအဲဒီလိုစိတ်ကြီးကြီးကြောင့်နမိတ်ဟောင်းကောင်းကောင်းမှတ်ရမည်ဆိုတဲ့အင်္ဂါကလည်းတစ်ပါးနောက်ပြီးတော့နံပါတ်6ဘုဇင်ကနေဘုဇင်ကနေသာအနုပဝတ္တနာတာယတံပါရတိ တရတောတရားရအောင်ကြိုးစားအားထုတ်ရနိုင်ဘုဇင်္ဂာနိသာဘုဇင်္ဂာနံတတိဓမ္မဝိစယဝိရိယပိတိပတ္တတိတမာတိဥပိ္ပခာဆိုတဲ့ဘုဇင်တရားတို့ဤအနုပဝတ္တနာတာယစာအစဉ်တစားဤ မမှန်ကန်ကန်ဖြစ်ပွားစေခြင်းဖြင့်လေတံပါရီတိဝိပဿနာဉာဏ်ကိုပြည့်စုံစေနိုင်ပါသတည်းသို့သင်လျောလျောက်ပဘုဇင်မြတ်မပြတ်ပွားရမည်သင်လျောလျောက်ပ ခုစဉ်မြမပြတ်ပွားရမည်တင့်လျော်လျောက်ပခုစဉ်မြမပြတ်ပွားရမည်ဘုဇင်က9ပါးရှိတယ်တဲ့ဘယ်နှပါးတော့ပေါ်တိုင်းမပြတ်ရှုမှတ်တာကိုတော့တတိတံဘုဇင်ပေါ်လာတာလေးရပျောက်သွားတာလေးရဒါမှမဟုတ်အရှုခံရရှုဉဏ်ရ နှမျိုးကွဲကွဲပြားပြားလေးတွေကိုသိသိသွားတာဓမ္မဝိဇ္ဇာကံမောစရာမှတ်တိုင်းမှတ်တိုင်းလွတ်မသွားရအောင်လွဲမသွားရအောင်အဲပြီးပြီးပြင်းပြင်းဖြစ်အောင်အဲ့ဒါကြောင့်ကြစိုက်ထားတဲ့သဘောတွေကဝီရိယကံမောစရာဝမ်းမြောက်ဝမ်းသာဖြစ်လာတာကပိဋိတံဘောဇဉ်ကိုရောစရောငြိမ့်ပြီးအေးသွားတာကပတ္တတိတံဘောဇဉ် လင်းနေရမှာထွန်းထားတဲ့ဘယောင်းတိုင်မိခဲ့သူကိုရောစိတ်ပါငြိမ်ပြီးတော့နေတဲ့သဘောကသမာဓိတန်ဖို့စဉ်စက်ဘင်းကိုနှစ်ပတ်သုံးပတ်နင်းပြီးမနင်းမဲနဲ့ခြေတော့ကိုငြိမ်ငြိမ်ထားတော့လဲစက်ဘင်းကသွားနေတဲ့ကဲ့သို့တရားရှိမှမူအချိန်အားကောင်းလာတဲ့အခါမှာဘောင်းနဲ့ပိန်နဲ့ထိုင်နဲ့ထိတယ်လို့50ချိန်လောက်တည်ပေးလိုက်တယ်ဆိုလို့ရှိရင်ယောဂီကကိုယ့်အကူတောင်မှတ်ရတော့မှတ်ရတယ်မထင်တော့ဘဲနဲ့ တတိအာညာအာသူ့ဟာသူဆွဲသွားပြီးပြီးတော့မှတ်အဲကြောင်းကြမဆိုင်ရပဲနဲ့မှတ်ပြီးသားဖြစ်တယ်လို့ပဲဖြစ်ဖြစ်နေတယ်အဲ့လိုဖြစ်ဖြစ်နေတဲ့ကောင်းခြင်းဆိုအဲ့ဒါဥပိ္ပခသမ္မုစင် အကောင်းကြောင့်လဲလောဘမဖြစ်ဆိုးကြောင့်လဲဒေါသမဖြစ်တိယုံမြတိယုံမြလေးပဲညံ့ညက်ကလေးပဲရှုမှတ်နေနိုင်ခြင်းဟာဥပိ္ပခသမ္မုစင်မှန်လားအဲ့ဘုဇင်ခုနှစ်ပါးတွေတဲ့ အဲဖြစ်ပွားစေရမယ်အဲ့တော့စိတ်ဓာတ်တွေကကြွနေတယ်စိတ်ဓာတ်တွေကအဲသိပြီးတော့တက်ကြွနေတယ်ငါမလို့တရားရတာသူများတွေတောင်တရားမရဘူးဒါမှမဟုတ်ငါတော့ဒီတရားအထုတ်ရတာကောင်းလိုက်တာဆရာသမားတွေတငယ်ချင်းတွေအဲကျေးဇူးတင်လိုက်တာပြီးရင်ဘုသူသွားတရားဟောဦးမယ်ဘုသူ့ကိုတရားအထုတ်ခိုင်းဦးမယ် စသည်ဖြင့်တရားကိုကောင်းမမှတ်နိုင်မဲနဲ့ရရှိတဲ့တရားနဲ့ပတ်သက်ပြီးကျေနပ်လွန်းအားကြီးပြီးတော့စိတ်တွေကကြွအဲ့တော့အမှတ်တွေကလည်းလွတ်လာတယ်အဲ့လိုဖြစ်လာလို့ရှိရင်တဲ့နှိမ်ပေးပါအဲ့လိုနှိမ်ပေးရမလဲဆိုလို့ရှိရင်အဲဒီပတ္တတိသံဃောစဉ်ဥပေက္ခသံဃောစဉ်တမာရီသံဃောစဉ်တွေကိုပွားပေးပါကိုယ်စိတ်ငြိမ်းချမ်းအောင် တတိထားပေးပါနောက်ပြီးတော့ငြိမ်သက်သွားအောင်တတိထားပေးပါ အကောင်းဆုံးဘက်ကိုလစ်လျူရှုနိုင်တဲ့ညံ့ညံ့တတရှုနိုင်တဲ့ဥပိ္ပခာဘုဇင်ဖြစ်အောင်တတိထားပေးပါအဲ့လိုဆိုရင်တမာရီနဲ့ဝိရိယမျှပြီးဉာဏ်နေလေဖြစ်ပေါ်လာပါလိမ့်မယ်စိတ်ဓာတ်တွေကကြာနေတယ်အဲတရားအထုတ်ခြင်းစိတ်တွေဆုံးနစ်သွားတယ်တရားဝင်ကထွက်သွားခြင်းတဲ့စိတ်တွေပေါ်လာတယ် အဲ့လိုဆိုလို့ရှိရင်တော့ဝီရိယတန်ဖို့စဉ်ပီတိတန်ဖို့စဉ်ဓမ္မဝိဇယတန်ဖို့စဉ်တွေဖြစ်အောင်ရှုမှတ်ပေးပါမှန်ရလားအေးဝီရိယတွေနည်းသွားလို့ရှိရင်ငါအခုခွင့်သာတိုက်သာတော့မှအာတော့မှအဲဒီဦးလွန်းနာလွန်းသေလွန်းသားမှအာထုတ်ရင်တရားရမှာမဟုတ်ဘူးသာသနာနဲ့ကြုံတော့ရပ်ပစ္စပလွတ်တုံးအာတော့မှ ရရှိပြားနဲ့တွေ့တဲ့အချိန်အချိန်ကြမှာငါတရားရခြင်းလို့လည်းရနိုင်တော့တာမဟုတ်ဘူးဆိုပြီးတော့ကိုယ့်ကိုယ်ကိုအားပေးပြီးတော့အားထုတ်ရတာတွေဝမ်းသာစရာကောင်းမှုတွေတွေးပြီးတော့ဆင်ခြင်ပြီးတော့ဉာဏ်ဖြစ်အောင်အားထုတ်အဲ့လိုဆိုရင်စိတ်ဓာတ်တွေတက်ကြွလာပြီးတော့တမာရိညာညီမြပြီးရသွားလိမ့်မယ်တဲ့မှန်ရလားသင်လျော်လျော်ပါဖို့စဉ်များမပြတ်ပွားရမည်နောက်ပြီးတော့တတတို့တရားရအောင်အားထုတ်ရနိုင်ကာယေစ ကိုယ်၌လည်းကောင်းဇီဝိတေဇာအသက်၌လည်းဇီဝိတေဇာအသက်၌လည်းကောင်းအနဘေခာတံအဲငဲ့ွယ်ခြင်းမရှိဒီကိုဥပါထာပေတိဖြစ်စေရပါသတည်းဆိုကိုနဲ့အသက်မငဲ့ွယ်ရက်ဆက်နိုင်ရမည် ကိုနှစ်အသက်မငဲ့ွယ်ရက်ဆက်နိုင်ရမည်မိုင်လားအေခန္ဓာကိုယ်ငဲ့ပြီးတော့အသက်ကိုငဲ့ပြီးတော့တရားအားထုတ်မှုကိုဆုံးနှစ်မသွားစေပါနဲ့အဲနာမတကသမတင်သန္တရာတကင်းကတာကြွေမှုမယားကြွေမှုဇနီးခင်မွန်းအဲခင်မွန်းယောက်ျားကြွေမှုဟုတ်လားခန္ဓာကြုံတဏှာကြုံအဖြစ်နဲ့ သက်စွန့်ဆံပြားအဲ့ဒီဘာမှအကျိုးမများတဲ့ဟာတွေကိုငါအသက်စွန့်ကြရပေါင်းများလာပြီဒီတစ်ချိန်တရားအားထုတ်ရင်တရားရှိမှလို့အသာသွေးတွေခန်းချောက်အသက်ပါတည်သွားခြင်းသွားပါစီမြတ်တယ်တရားနဲ့ပတ်သက်လို့တော့ငါငဲ့ညာလို့မဖြစ်တော့ဘူးဒီအလုပ်ကတော့မြတ်သောအလုပ်ပဲလို့အဲစိတ်ကိုစေစားပြီးတော့ပြပြသားသား အာမထုတ်ရဘူးလားအာထုတ်ရတယ်တခိုးတွေကို အာမခံပေးဖို့ရအတွက်ကိုပေါင်ကိုအဲကြောက်ခဲနဲ့ရိုက်ချိုးပြီးတော့အဲညာတွင်ချင်းတရားရအောင် အာထုတ်တဲ့ဥဒိတရဲ့ထုံးနှလုံးမူပြီးတော့အဲစိတ်တရပပဒတောင်ပေါ်မှာသွားပြီးတရားအာထုတ်ရင်လီနာယောဂါကြောင့်ဘိုက်ကြီးပေါက်ထွက်ပြီးဥရေအပြင်မဲ့အဲ့ဒါထွက်သွားသည့်အထိတောင်မှ တတိမလွတ်စေဘဲနဲ့အာထုတ်ရင်တရားရပြီးတော့မှပြိဋိဘံဆံသွားတဲ့ယောဂီအာဇာနီယောဂီတွေကိုအားကြပြီးတော့ကြာစာခံရတော်လည်းပဲကြာချီတော့စားတဲ့အချိန်ကစပြီးအဲသောတာပန်သဂရကအနာဂံယဟနာဖြစ်ပြီးမှပြိဋိဘံဆံသည်ဆံသွားတဲ့အာဇာနီယောဂီများရဲ့ထုံနှလုံးမူပြီးတော့ကိုယ်နဲ့အသက်မငဲ့ကွက်ပဲနဲ့ တရားရအောင်ကြိုးစားအားထုတ်ရမယ်တဲ့မှန်လားဒါနီးရှိလို့ပြောတာနော်နီးရှိလို့ပြောတာဒီဧတာမှာတော့သေအောင်တော့အာမထုတ်ကြနဲ့တော့ကြဒီဧတာတရားအားထုတ်လို့သေတယ်ဆိုတော့နောက်ရောကြီးတွေမလာရဲပဲနေမှာစိုးလို့တို့ရောကြီးတွေတောင်းမှမှာတဲ့သေအောင်တော့မလုပ်နဲ့နော်တရားရအောင် လုပ်ပါသေအောင်တော့မလုပ်ပါနဲ့မှန်လား အေးဒီမှာကြောက်ပြီးတရားလည်းပဲမရအောင်တော့မလျှော့ပါနဲ့နော်အေးတရားမရဘဲနဲ့သေုံတက်တက်လည်းအကျိုးမရှိပါဘူးနော်အဲ့တော့ဘာရအောင်လုပ်ရမလဲတရားရအောင်လို့ကိုနဲ့အတမငဲခွဲရစနေရမည်နောက်တကူဟာတတ်တာတဲ့ထိုကိုနဲ့အသက်ကို မငဲ့ွယ်ပဲအာထုတ်ရာ၌ဥပ္ပန္နောပါဏံဒုက္ခံဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသော ဆင်းရဲကိုနိခံမေနာပြည့်ရင်မှုမှာထွက်မြောက်သောဝိပဿနာဝိရိယဖြင့်အဘိဘုံရစာလွှမ်းမိုးပယ်ဖြောက်၍လေတံပါတိတိဝိပဿနာဘာဝနာကိုပြီးစေရပါသတည်းသို့ဖြစ်ပေါ်လာယုစေရမျိုး လွှမ်းမိုးနိုင်ရမည်ဖြစ်ပေါ်လာယူဆင်းရဲမျိုးလွှမ်းမိုးနိုင်ရမည်ဖြစ်ပေါ်လာတဲ့ဆင်းရဲတွေကိုယောဂီကသာလွှမ်းမိုးအနိုင်ရအောင်ကြိုးစားအားထုတ်ပါစိတ်ထွက်တာကိုစိတ်ပြက်ပြီးတော့လည်းရဆိုင်မပြစ်လိုက်ပါနဲ့နာကျင်ကြက်ခဲတာကိုစိတ်တက်ကြပြီးတော့လည်းရဆိုင်မပြစ်လိုက်ပါနဲ့စိတ်တက်တာပြန်ငြိမ်သည့်အထိနာကျင်ကြက်ခဲတာတွေလွန်မြောက်သွားသည့်အထိ တတိညာဝီရိယအာကောင်းကောင်းနဲ့တဲ့လွန်မြောက်အောင်တရားရအောင်အားထုတ်ပါမှန်လားအပူတွေးလို့ရှိရင်ဒီတိုင်းပြင်ငရေကြပူပူမှာပဲဒီပူလောက်ဒီခံအားထုတ်မှအေးတွေ့ရင်လောကံတင်ငရေကြရင်တတ်တဲ့ပူအေးလေးဦးမယ်အဲလိုမကြခင်ငရေကလွန်တရားအားထုတ်မှ သမင်းစာရာလေးအကြောင်းပြရင်အိုးဒီတိုင်းသေးသွားလို့ပြိတ္တာများဖြစ်သွားရင်ဘူးငတ်လေဦးမယ်ဒီတနတ်လောက်ငတ်တာလောက်တော့ငါအဖြော်ရည်လေးပါလေးရေလေးတောက်ပြီးတော့တရားရအောင်အာထုမရှင်ကြိုက်တာလောက်အကြောင်းပြုပြီးရင်လည်းပဲဟိုးတိရိစ္ဆာန်ဖြစ်ရင်ရှင်သေးသကြားရဲ့ဗဇတ်ထဲဝါမျိုးစားခံရတာနဲ့ဇာရင်ဒီရှင်ကြိုက်တာတော်ပါသေးတယ်အဲ့ဒါမမတရားရအောင်မမစသည်ဖြင့်ဆင်းရဲအခက်ခဲတွေကိုကောင်းသော ဉာဏ်ဖြင့်ဆင်ခြင်ပြီးတော့ကြော်လွန်သားအောင်အာတုပ္ပါတရားကိုရဆိုင်အာအလျှော့မပြစ်လိုက်ပါနဲ့မှန်လားအနောက်ပြီးတော့အန္တရာဇာအာပြောတာနေနာတိမေဖို့နိဗ္ဗာန်တို့မရောက်သေးမီကြားနိုင်အန္တရာဇာမေဖို့နိဗ္ဗာန်ကိုမရောက်သေးမီစကြားနိုင်အာပြောတာနေနာစာအဆုံးမသတ်ဖဲအာထုတ်ခြင်းဖြင့်လည်း တမ္ပါရီတိဘာဝနာကိုပြီးစေရပါသတည်းဆိုလမ်းဆုံးမရောက်လက်မမြောက်တောက်လျှောက်သွားရမည်လမ်းဆုံးမရောက်လက်မမြောက်တောက်လျှောက်သွားရမည် လမ်းစုံမရောက်ရင်ကတော့နောက်ပြန်မစိုးဘူးရောက်အောင်ကိုချစ်တက်မယ်အားထုတ်မယ်ဆိုတဲ့ဆန္ဒနဲ့ကြိုးစားအားထုတ်ပါကာသဘာဘုရားလက်ထက်ကတောင်ထိပ်ကိုဗျာခုနှစ်ပါးတက်ပြီးတော့အသက်နဲ့ကိုငဲ့ကွက်တဲ့အဲနောက်ပြန်ဆုတ်ခြင်းနဲ့ကိုတော်ရှိရင်ဆင်းနိုင်ပါတယ်လို့တောင်ကလပ်ကိုလှေကားနဲ့ထောင်တက်ကြတယ်ရဟန်းခုနှစ်ပါးအကြီးဆုံးကကျင်းကြတဲ့ဘသူမှမလှုပ်တော့မှလှေကားကြီးကိုခြေထောက်နဲ့ကန်ချလိုက်တယ်တောထဲမှာဘသူမှလည်းမလာတော့ တရားအမထုတ်ပဲနေရင်ခုနှစ်ရက်ကြာရင်ဘာဖြစ်သေမှာပဲအားထုတ်ရင်တော့တရားရနိုင်တယ်အာမထုတ်ပဲနေရင်သေမယ်သေမှာနဲ့တရားရမှာနဲ့နှစ်မျိုးပဲရှိတယ်အဲ့တော့ဒီတိုင်းသေခံလို့ဖြစ်ပါမလားမလုပ်ရမယ်တရားအားထုတ်မှာရောက်အောင်အားထုတ်ရမယ်ဆိုတဲ့နောက်မဆုတ်ဖဲရှေ့သို့စိတ်တက်ဖြင့်တရားအားထုတ်ဖို့ကအရေးမကြီးဘူးလားဆိုညာနှုံသောခါ ဤကိုးပြာဆိုင်ရာပွားရမည်ညာနုံသောခါဤကိုးပြာဆိုင်ရာပွားရမည်ဤအိန္ဒြေထကြောင့်နိလန်းကောင်းတရားတော်ကိုနာကြရတဲ့ကုသိုလ်စင်နာတို့ကြောင့်ဤတရားတော်လာတိုင်းလိုက်နာခြင်းပေါ်အာထုံနိုင်ကြသည်ဖြစ်ဒုက္ခကရာနိဗ္ဗာန်ချမ်းသာ လင်းမြန်စွာဆက်ရောက်မြတ်မောက်ပြုနိုင်ကြပါစေကုန်သတည်းဤသို့ပြုရာမြတ်ဘုံညာကြောင့်သံမြအေတိပေးမဲ့မြည်သည်ရွှေပြီးထုတ်ချလမ်းမကောက်ဖဲ ရောက်ရပါလို့ထိုးထိုးဘဝကျင်လေရလေဒုက္ခဗေဒံယမအပေါင်းမကောင်းသည်မြမတွေ့ရပဲသဗ္ဗအိစ္ဆာမင်္ဂလာကိုရွယ်ကားတာတိုင်းရစေသော ယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသားနဲ့ကိုမာဆောင်ကြကိုဆောင်နကအရင်စ၍ရှိသမျှလုံးစုံဘုံ37ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေ ပေငါဝေသည်မြာတွေသာတို့ခေါ်စေသောအမြာအမြာအမြာယူတော်မူကြပါကုန်လောသာဓုသာဓုအာရု